ခန်းကြီး3အငယ်1မှ9ဆန့်ကျင်ဘက်ပြု၍ညဉ့်ညူးလျက်ညင်းဆဲတတ်သောမြို့သည်အမင်္ဂလာရှိ၏နှုတ်ပတ်တော်အတန်ကိုနားမထောင် ဆုံးမတော်မူခြင်းကိုမခံထာဝရဘုရားကိုမခိုလိုမိမိဘုရားသခင်တန်တော်သို့မချဉ်ကပ်မြို့အလယ်၌မင်းများတို့သည်ဟောက်သောရှင်သည်ဖြစ်ကြ၏တရားသူကြီးတို့သည်နာနဲ့တိုင်အောင်အဘယ်အရာကိုမျှမချမ်းမထားည၌လှဲ့လေတတ်သော တောခွေးဖြစ်ကြ၏ပရောဖက်တို့သည်လျက်ပေါ်သောသူတစ္ဆာပြတ်သောသူဖြစ်ကြ၏ယေပရောဟိတ်တို့သည်တန်ရှင်းရာဌာနတော်ကိုညှဉ်းညူးစေ၍တရားတော်ကိုလည်းရှုံချကြ၏သို့တော်လည်းသာရဘုရားသည်မြို့အလယ်၌တရားသဖြင့် ပြုတော်မူ၏မတရားသောအမှုကို ပြုတော်မမူနာနှင့်အစဉ်တိုင်းမိမိဖြောက်မှတ်ကြောင်းကို မချွတ်မယွင်း ဖော်ပြတော်မူ၏သို့တော်လည်းအာရမလူတို့သည် ရှက်ကြောက်ခြင်းမရှိကြလူအမျိုးမျိုးတို့ကိုငါပယ်ဖြတ်၍သူတို့ရဲတိုက်များကိုဖျက်ဆီးလေပြီလမ်းတို့၌အဘယ်သူမျှမတော်မလာစေခြင်းကလူစိတ်ညံစေပြီမြို့တို့ကိုလည်းလူတစုံတယောက်မျှမနေစေခြင်းကဖြစ်စည်းလေပြီထိုအခါငါကအကယ်စင်စစ်ဤမြတ်လောက်ငါဆုံးမပြီးမှ သင်သည်ကိုယ်နေရာကို မပယ်ရှင်းစေခြင်းငှာငါကိုကြောက်ရွံ့၍နီးခံလိမ့်မည်ဟု ဆိုတော်လဲသူတို့သည်ကြိုးစား၍မှားယွင်းသောအကျင့်ကိုသာကျင့်ကြ၏အငယ်ရှမှ73သို့တော်လဲသာဝရဘုရားမိန်တော်မူသည်ကားဖန်စီလူရဲ့ချင်းငှာငါမထမီတိုင်အောင်ငါကိုငတ်နှင့်ကြလော့တိုင်းနိုင်ငံပြည်သားအမျိုးမျိုးတို့ကိုစုဝေးစေ၍ငတ်အမြဲ့ ငါဒေါသအရှိန်ကိုအကုန်အစင်သွန်းလောင်းမည်ဟုငါအကြံရှိ၏။ငါဒေါသမီးသည်မြေတပြင်လုံးကို လောင်ရလိမ့်မည်။အကယ်စင်စစ်လူမျိုးအပေါင်းတို့သည်သာဝရဘုရား၏အမှုတော်ကိုတည်ည်တညွတ်ထီဆောင်ရွက်မည်အကြောင်းနာမတော်ကို ပထနာပြုစေခြင်းငှာတန်ရှင်းသောဘာသာစကားကိုသူတို့အားငါပြန်ပေးမည်ကုရှပြည်၏မြစ်တို့တစ်ဖက် အရရ၌ကွဲပြားလျက်နေသောငါ၏လူမျိုးသူတို့သမီးငါကိုတောင်းပန်သော သူတို့သည်ငါဖို့ပူဇော်တကားကို ဆောင်ခဲ့ကြလိမ့်မည်ငါကိုပြစ်မှားသောအပြစ်များကြောင့်ထိုအခါတင်းသည်အဆက်ကွဲခြင်းကိုမခံရတင်းဤဂုံတွေကြောင့်ဝါကြွားသော သူတို့ကိုတင်းအလယ်၌ငါပယ်ရှားမည်တင်းဒီလေငါဤတန်ရှင်းသောတောင်ကို အမိပြု၍နောက်တဖန်မာနမထောင်လွှားရ နှိမ့်ချဆင်းရဲသောအမျိုးကိုတင့်အလယ်၌ငါချန်ထားမည်ထိုသူတို့သည်ထာဝရဘုရား၏နာမတော်ကိုခိုလုံကြလိမ့်မည်ကြံကျွင်းသောဣသရေလအမျိုးသားတို့သည်မတရားသောအမှုကိုမပြုရကြမှုသာမပြောရကြသူတို့နှုတ်၌လှည့်စားတတ်သောရှာမရှိရအဘယ်သူမျှမကြောက်စေဘဲစားတော့လျက်အိတ်လျက်နေရကြလိမ့်မည် အငယ်14မှ20အိုဇီးအောင်တို့သမီးတည်ခြင်းဆိုလောအိုဣဒရလမျိုးကြွေးကြော်လောအိုယေရုရှလင်တို့သမီးစိတ်နှလုံးအကျွင့်မဲ့ဝမ်းမြောက်ရွှင်လန်းလောထာဝရဘုရားသည်တင်ဤအပြစ်ဒဏ်တို့ကိုပပျောက်စေ၍တင်ဤရန်သူတို့ကိုပယ်ရှားတော်မူပြီးဣဒရလမျိုး၏ရှင်ဘီရင်ထာဝရဘုရားသည်တင့်အလယ်၌ရှိတော်မူ၏တင်သည်နောက်တဖန်ဘေးဥပနှင့်မတွေ့မကြုံရ မစိုးရိမ်နှင့်ဟုယေရုရှလင်မြို့အား၎င်းလက်အားမလျှော့စေနှင့်ဟုဇီးအုံတောင်အား၎င်းထိုအခါဆိုရ၏တင်းဖျားသခင်သာရဖျားသည်တင့်အလယ်၌ရှိ၍တကူးကြီးသောဖျားသည်တင့်ကိုကယ်တင်တော်မူလိမ့်မည်တင်၌အာရ၍ဝမ်းမြောက်တော်မူလိမ့်မည်ချစ်ချင်းမေတ္တာ၌ကျင်းဝတ်၍တည်ခြင်းဆိုခြင်းနှင့်တကွတင်၌ဝမ်းမြောက်တော်မူလိမ့်မည် ကဲ့ရဲ့ခြင်းဝန်ကိုတင်ထမ်းရာအကြောင်းတည်းဟုသောတင်နှင့်ဝေး၍ဓမ္မပွဲကိုမခံရဘဲညှိုးငယ်လျက်ရှိသောသူတို့ကိုငါဆုဝေးစေမည်။တင့်ကိုညှင်းဆဲသောသူအပေါင်းတို့ကိုထိုအခါငါစီရင်မည်။နာသောသူကိုချမ်းသာပေးမည်။နှင်ထုတ်ခြင်းကိုခံရသောသူကိုတင်းဖွဲ့စေမည်။အဆက်ခွဲခြင်းကိုခံရရာပြည်အရရတို့၌ချီးမွမ်းခြင်းဂုံတရေကိုပေးမည်။ ထိုကာလ၌သင်တို့ကိုတဖန်ငါဆောင်ခဲ့၍စုဝေးစေသဖြင့်၊သိမ်းသွားခြင်းကိုခံရသောသူတို့ကိုသင်တို့မျက်မှောက်၌တဖန်ဆောင်ခဲ့ပြန်သောအခါ၊မြေကြီးသားအမျိုးမျိုးတို့တွင်ချီးမွမ်းခြင်းဂုဏ်အသရေကိုသင်တို့အားပေးမည်ဟုထာဝရဘုရားမိန့်တော်မူ၏။ပရောဖက်ဇေဖနိစီရင်သောအနာဂတ္တိကျမ်းပြီး၏။